နေ့လည်းပဲနဲ့အားနေတာနဲ့နာနေတဲ့ပုဂ္ဂိုလ်တွေလည်းနာရအောင်နေ့နေ့ပတ်လည်းကုသိုလ်ဝဲဆိုပြီးတော့အဲတရားမှတော်တော်ပြည့်ပြည့်စုံစုံမနာရဘူးဆိုရင်ဘယ်လည်းမကောင်းတာနဲ့ဟောဥမှာပဲလို့သူမိတဲ့အခါနိဗ္ဗာန်လည်းဝဲထိမှဖြစ်နေဒီနေ့ဟောဖို့ရာအစီအစဉ်ပေးထားတာကတော့

အဲဒီတရားတော်ကဘယ်မှာရှိသလဲဆိုဥဒုံပရိကသုံးမှာနဲ့ဆိုပါဗျာဟောတာဥဒုံပရိကအရာမှာဥဒုံပရိကရဲ့ပေးအကြောင်းပေါ်အဲဒီမှာနေတဲ့နိကြောဒဆိုတဲ့ပရဝိုက်ကပထမကမြတ်စွာဘုရားအကြောင်းပြုပြီးတော့တရားတူနဲ့သူ အခြေတင်စကားပြောရမှာမြတ်စွာဘုရားကိုဒီပါပုတ်ခပြီးတော့ပြောတဲ့စကားတစ်ခုရှိတယ်။ဘောရောမြတ်စွာဘုရားမေပရိသတ်နဲ့မှတွေ့ဆုံပြီးတော့စကားပြောဟောဘူးတာမဟုတ်ဘူးတဲ့ဘောရောဘုရားအပြင်သူဟာသူတော်ထဲမှာနေသူဟာသူတပါးနဲ့နေနေတာပဲတဲ့ဘသူနဲ့မှအခြေတင်ချီချအဲစကား ဝါရပြိုင်ပြီးတကားလားသူပြောဘူးဟောဘူးတော့မဟုတ်ဘူးတဲ့။ဘယ်ရင်တော့စကားစကားပြောမှုမကြွန့်ကျင်မှုလို့ဆိုလိုတာပေါ့လေလို့သာ။ပရိသတ်ထဲမကြစ်စားဝန်းနဲ့မျက်စိကားနေတဲ့နမနဲ့တူတယ်တဲ့။မျက်စိတွေကားနေတဲ့နမကနောက်တစ်ဖက်လည်းကမ်းသွားအောင်ဆိုလို့နွားတွေလည်းရောပြီးတော့မသွားအောင်ဘုံမှုတော့တစ်ဖက်တိုက်သွားရင်ကမ်းသွားအောင်ဆိုလို့အဲဒါလိုပဲ။ညဇောဘုရားလည်းပဲ

အဲဒီလိုပြောပြီးတော့နေတော့မကြခင်ဘုရားကတကူနဲ့ရောက်လာတာကိုရောက်လာတော့မှလည်းကရဏမြတ်စွာဘုရားကသူကအယူသေးပြုပြီးတော့သိမာရကပြုတယ်သိမာရကပြုပြီးတော့တရားတွေမင်းများလို့တရားတွေဟောတော့တရားတွေကသုံးနေတာပါသူကပရပိုက်တွေအကျင့်တွေလည်းသုံးရောသိကြီးပရပိုက်တွေအကျင့်တွေအဲအကောင်းဆုံးကြောင်ဟောပြီးတော့ ဒါဟာအမြင့်မြတ်ဆုံးဖြစ်ပလားလို့ဆိုတော့သူတို့သိတိပရပိုက်ကျမ်းဂန်ရဆိုရင်တော့တရားဆုံးပါပြီတော့လို့ဆိုလို့ရှိရင်အဲ့ဒါကဘယ်လောက်တုံးဆိုတော့သူကဇာပင်ញင်လောက်ပဲရှိပါသေးတယ်အဲ့ဒါမဆုံးသေးဘူးတဲ့မြတ်စွာဘုရားကြီးငါတို့ဘုရားတို့သာသနာမှာတော့ဒါမဆုံးသေးဘူးဒါအစလောက်ပဲရှိသေးတယ်ဆိုပြီးတော့အဲဒီကနောက်ဆက်ပြီးတော့ မညာပူညာနေဖြစ်ပုံတွေကိုဟောတာကိုအဲ့ဒါတွေဟောပြီးတဲ့အခါကာလကြတော့မှညသောဘုရားကမေးတယ်ကျောရဘရဝါရီတဲ့ပင်ငါဘုရားနဲ့စပ်ပြီးတော့ဒီလိုစကားပြောဦးတယ်မို့လားတဲ့ပုခတ်ဆိုတဲ့စကားတရားပဲပြိဿထဲမှာဝင်ပြီးတော့စကားမပြောဘူးအင်းအစိုးပြကြတဲ့နေရာနေရတဲ့နွား မျက်စိတစ်ဖက်ကန်းနေတဲ့နွားများလိုပဲပရိသတ်ကိုရှောင်ကျင်ပြီးတော့အလွတ်မှာပဲနေတယ်ပြီးတော့ပရိသတ်တဲ့သူမကျစားဘူးတကယ်၍သာငါရင်မောရောက်လာလို့ရှိရင်ကိုရောမြတ်စွာဘုရားစကားတခွန်းတည်းနဲ့ပဲရှိကိုမတက်အဲဖြစ်စရာကြားစရာမပြောင်းတော့ငါအဲသွားမို့ပြီးတကလားပြောနိုင်တယ်ဆိုတော့ဒီလိုစကားမျိုးသင်ပြောဘူးသမူလားလို့မေးတော့မှ အဲဒီမှာဝန်ခံတာကိုပြောဥပါတယ်ကြာတာမှားပါပြီအဲဒါဒီပြညာလည်းဒီခန္ဓာမူပါဆိုပြီးတော့ကြတော့တော့သက်စွာဘုရားကမေးတယ်ဒီကြောတော့ပရပါဠိတဲ့သင်ဘယ်လိုကြားဘူးလဲရှိရှိတော့ဗမာသံဃာမြတ်စွာဘုရားတွေဟာပရိသတ်တွေနဲ့စုယုံပြီးကြတာတော့ရောက်တောင်းရောက်သစ္ဆနာကထာတွေလို့ခေါ်တယ်ဒုတိယတွေကြောက်ပြောနေတာတွေအဲဒါမြို့ကြောင့်ရွာကြောင့်မင်းကြောင့်စိုးကြောင့်တောကြောင့်တောင်ကြောင့် အဲသာဝေတော့ွယ်အကြောင်းအဲလူတွေရဲ့အကြောင်းနေခင်းထိုင်ခင်းတွေဘာတွေပေါ့လေလောကကြီးရာတွေပေါ့ဘူးအခုကလာတော့ဒါတွေကပညာတွေတခုပြည့်နေလားအဲ့ဒါတွေကိုအဲဒီလိုစကားတွေသီသန္တာကထာတွေခေါ်တယ်မဲ့ဖို့နဲ့ဖီလာဆန်းကျင်မဖြစ်နေတာတွေတဲ့ဒီလိုစကားတွေပြောနေခြင်းဖြင့်မဲ့ဖို့ရဝေရမဖြစ်နိုင်ဘူး အဲဒီမေဖို့နဲ့ဖီလာဖြစ်တဲ့တိသနာကထာစကားတွေကိုကြည်ကြည်တော်ဘုရားတွေဟာသူ့ယုံပြီးတော့ပြောနေတယ်ကြားဘူးသလားလို့ဆိုတော့မကြားဘူးပါဘူးဘုရားတဲ့။တော့ဘယ်လိုကြားဘူးလို့ကြည်တော်ဘုရားတွေလည်းပဲဘယ်လိုပဲသိဉာဏ်ရရကပြီးသတင်းသုံးပြီးကိုတရားလေးနဲ့ကိုယ်နှလုံးသွင်းပြီးတော့ဝိဝေကနဲ့နေတော်မူတယ်ဒီလိုသာကြားဘူးပါတယ်ဆိုတော့အဲဒီတော့မြတ်စွာဘုရားဒါဖြင့်တဲ့သင်ဟာ ပညာရှိပဲတဲ့ပြီးတော့လိမ္မာနေတဲ့ပုဂ္ဂိုလ်ပဲရွယ်လည်းကြီးပြီတဲ့ပြီးတော့ငါပြဒီလိုတော်တဲ့တောင်ထဲမှာဝိဝေကနဲ့သတင်းသုံးပြီးတော့နေတာကိုမြင်ရတွေ့ရတော့တရားဟောတာတွေလည်းအကြောင်းပြုပြီးတော့သစ္စိတ်နဲ့ဒီလိုမဖြစ်ဘူးလားဆိုပြီးတော့ဒီပူဇော်ပုံကိုပူဇော်ပုံတွေကိုထုတ်ပြီးတော့ဟောထားပါတယ်

ဧဝံဧတံဤသို့သောအကြံသည်ဧတံဤသို့သောဆင်းရဲခြင်းသည်ဤသို့သောနှလုံးသွင်းဆင်းရဲခြင်းသည်နာဟောသည်မဖြစ်မဖြစ်ပဲရှိပါသလိုတကယ်ဆိုတော့သင်ဟာပညာရှိလည်းဖြစ်တယ်အရွယ်လည်းကြီးနေတဲ့ပုဂ္ဂိုလ်ဖြစ်ရှိရှိသောဘုရားတွေလည်းပဲသစ္စာနာကထာတွေပြောပြီးတော့တုံးတုံးနဲ့နေလည်းမရှိဘူးဝိဝေကသိဉ္ဇာရမကပြီးတော့ ဇန်တရားမေတရားဖို့တရားတရားသူတရားများဒေနနှလုံးသွင်းဆင်းခြင်းပြီးတကားနေလေရှိတယ်ဆိုတော့သင်ကြားလဲကြားဘူးတာပဲအဲဒီတော့ငါပြဒီလိုနေတာတွေမြင်ပြီးတော့အဲမြတ်စွာဘုရားအပြင်တရားဟောတော်မူရင်ဘယ်လိုအတွက်ဟောတော်မူတာပဲဆိုတာလေးတွေသင်သဘောပေါက်စရာကောင်းတယ်တဲ့ဘုဒ္ဓသောဘဂဝါဘောရာယဓမ္မတေတိတိ

မိမိသိသလိုပဲတ attva တွေသိကြပါစေဆိုတဲ့စေတနာနဲ့တ attva တွေသနာပြီးတော့တရားဓမ္မတွေဟောကြားတော်မူတာပဲလို့ဒီလိုများစိတ်ကလေးမဖြစ်ဘူးလားဟုတ်တယ်တရားဟောတယ်ဆိုတာအဲဒီလိုဟောရတာတရားဟောတဲ့ပုဂ္ဂိုလ်မိမိတတ်သိတဲ့များတွေဘုရားတွေသိကြပါစေ မိမိပြီးသလိုပြီးကြပါစေမိမိလေးမာလိုလေးမာကြပါစေမိမိကျိုးရှိသလိုသူများတွေလည်းကျိုးရှိကြပါစေလို့ဒီလိုယူရပြီးတရားစွာဟောရဒါပေမဲ့လို့အခုတော့တရားတွေလည်းလောသုံးစားပြုတာတွေရှိတာပေါ့လေတရားဟောပြီးတော့ပစ္စည်းတွေပါလေရှားတာတွေဘုံကြီးအောင်လို့လာလာပါပေါ်များအောင်လို့တကိုးကြီးအောင်လို့သူများလည်းအတိုက်ခါတွေလို့ဒီလိုအားတွေရှိတာပေါ့လေဒါတွေကမဖြောက်မှတဲ့ဥစ္စာတွေ

ဒီယုံနာတရားတွေလည်းဖြစ်ပြီးပြောက်ဖြစ်ပြီးပြောက်မမြဲတဲ့တရားတွေကြီးတယ်ပဲမြဲနေတာမရှိဘူးဖြစ်ပြီးတော့ပြောက်နေစဉ်ဆင်းရဲကြီးတယ်ပဲဘာမှအာဟုစရာနှိမ့်သက်စရာသားစရာမရှိဘူးသူသဘောတည်းသူဖြစ်ပြနေတဲ့သဘောတရားကြီးတယ်ပဲအသက်ရှင်နေတဲ့ပုဂ္ဂိုလ်ကောင်သတ္တဝါကောင်နေတဲ့ဒီကိုယ်တည်းဘာမှမရှိဘူးနေသဒုက္ခအနာတ္တတရားကြီးပဲလို့မြတ်စွာဘုရားဟောတာ အဲ့ဒါတရားထုတ်တဲ့ပုဂ္ဂိုလ်တွေကအခုဖောင်းနေပိန်နေထိုင်နေထိရဲမြင်နေကြားတယ်အကွေးတယ်စားတယ်သိကူးတယ်စဉ်းစားတယ်စသည်ဖြင့်ကျွင်းကျွင်းနဲ့သဘောကျလာတယ်ယုံနေတာလေးတစ်ခုရှိပါလားကိုယုံနဲ့သိရစိတ်ကိုယုံနဲ့သိရစိတ်ဒါလေးတစ်ခုရှိတာပဲပြီးတော့ဒါလေးတွေကလည်းသူခိုက်တာနဲ့သူဖြစ်ပြီးကြောက်မမြဲတဲ့တရားတွေကြီးတယ်ပါလားလို့ကျွင်းကျွင်းသဘောကျအဲမမြဲတာသဘောကျအိဋ္ဌသဘောကျရင်ဒုက္ခအနတ္တတွေလည်းသဘောကျလာတော့

ဒီတရားတွေသူတို့လိုသိအောင်လို့ညွှန်ကြားနေတာပဲဒီတရားတွေငါလည်းနည်းနည်းအားထုတ်လို့ငါလည်းနည်းသိလာပြီရှင်းသူ့အားထုတ်လို့ရှိရင်ဒီတရားတွေပြည့်စုံပြီးတော့မှာပဲလို့ဒီလိုသဘောပေါက်လာတာကအဲဖြစ်ကြည့်ပြည့်ရှိနဲ့မြတ်သက်သာဘွယ်မရှိလို့ဆင်းရဲကြီးပဲလို့ဒုက္ခသစ္စာတရားတွေသဘောပေါက်လာအစတုန်းကတော့မြင်ရတာလည်းကောက်ကြားတာလည်းကောက်နားတာသာဒုတိယတာလည်းကောက်ဝိရသလူကြားတာလည်းကောက် သိကုစဉ်းစားကြံစည်ရတာလည်းကောင်းအကုန်လုံးကောင်းနေတာလေအဲ့ဒါတွေကိုကျွေးကျွေးနဲ့ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်နဲ့မြင်ရတာလည်းဖြစ်ပြီးကြောက်ဆိုတာဘာမှနှစ်သာရမကြည့်ဘူးကြားတာလည်းဖြစ်ပြီးကြောက်တာဘာမှနှစ်သာရမကြည့်ဘူးနာသဒုတိယသာတွေလည်းဖြစ်ပြီးကြောက်သွားတာပဲဘာမှသိမ့်စေတော့လည်းမရဘူးသိကုစဉ်းစားကြံစည်ရတာလည်းပြီးကြောက်သွားတာဘာမှမရှိတော့ဘူးဒါတော့ဘာမှနှစ်သာမရှိတဲ့တရားတွေပါလားဘာမှအကုသိုလ်မရှိတဲ့တရားတွေဆင်းရဲတွေကြီးတယ်ပဲ ဒါတွေအကောင်းနေခြင်းပြီးတော့အမြင်ကောင်းမြင်ရအောင်ကြားကောင်းကြားအောင်စသည်ဖြင့်လိုက်ပြီးအထုနေရတာတွေကသက်သက်ပင်မနေတာပဲဒုက္ခရောက်နေတာပဲလို့ကျွင်းကျွင်းသဘောကျလာတဲ့အခါမှာဒါဒုက္ခသစ္စာတွေကိုပိုက်ချသိလာတာမြတ်စွာဘုရားဟာလည်းပဲဒီယုံနာတရားတွေဒုက္ခသစ္စာတွေကိုယ်တော်ရဲ့မြင်ပြီးတော့ငါတို့မြင်အောင်လို့ဟောတော်မူခဲ့တာပဲဒီ မြင်တဲ့ကြတဲ့ဒွါ၆ပါးဖြစ်ပြနေတဲ့ဒုက္ခသစ္စာတရားတွေကိုအကောင်းထင်ပြီးပါရနေတာကလည်းသမှုရသစ္စာပဲဒါလေးကြောင့်မို့မြင်ရအောင်အမြင်ကောင်းတွေ့ရအောင်ကြားကောင်းကြားရအောင်အနာကောင်းနားရအောင်အကောင်းလေးတွေခံစားရအောင်ကြိုးစားအားထုတ်နေရတာဒီပြစ်သက်ပါမှုလေးရှိလို့ဒါတော့ဒီသမှုရသူကဆင်းရဲဖြစ်ကြောင်တရားပဲသမှုရသစ္စာတရားပဲဒါမျိုးစွာဆရာကိုယ်တိုင်တွေ့ပြီးတော့ညစွာဘုရားလိုပဲ

အဲဒီဟာကဝါမိကသုံးမှာဟောထားပါပဲနောက်ဆုံးကျငကားတွေ့လိမ့်မယ်တဲ့ငကားတွေ့တဲ့ခါကျရင်နမောကရောဟိနာဂတနာဂတနဂါကိုနမောရှိခိုးခြင်းကိုကရောဟိပြုပါလေတော့အဲနဂါတော့ရှိခိုးခြင်းပြုလေဆိုနဂါဆိုယဟနာနဂါဖယားနဂါပဲတဲ့မိမိကိုယ်တိုင်ကယဟနာဖြစ်တော့ရသော်ဖယားလည်းပဲဒီလိုတရားတွေကိုသိသွားတဲ့ဖယားပဲဒီလိုသိပြီးတော့ဟောဟောတော်မူတဲ့ဖယားပဲလို့ ညာထဲမှာတွေ့တာကိုဘုရားရုပ်ပုံကြီးတွေ့တာမဟုတ်ပါဘူးအဲဒီညာထဲတွေ့တာကိုတရားထုတွေ့တော့ဘုရားစိတ်ဘုရားမှာမသိသွားတယ်ဥမာအဖြစ်ယောဂဝန္နာရှိတဲ့ပုဂ္ဂိုလ်ကဆေးဆေးစားလို့ယောဂကြောက်သွားတဲ့အခါကျတော့အဲဒီဆေးပေါ်ဆက်ပြီးတော့ပေးတဲ့ဆရာကြီးဟာဖြင့်တကယ်တကြွတဲ့ဆရာပဲလို့သိရတယ်လို့ပြောတယ်ဒီဆေးဆရာကြီးနဲ့တွေ့နေတာမဟုတ်ပါဘူးယောဂကြောက်နေတာလည်းဆေးဆရာကြီးတွေ့တာမဟုတ်ဘူး

အဲပြည့်ပြည့်နေလို့ဆင်းရဲတွေကြီးတယ်ပဲဆိုတာသိရတယ်ဒါတွေကိုသာယာနေတာဟာသမှုရသစ္စာဆင်းရဲကြောင်းတရားပဲဆိုတာသိရတယ်အဲ့ဒီတရားတွေချုပ်ငင်းသွားတဲ့ကျုံပြမှုတွေလုံးဝချုပ်ငင်းတဲ့နိဗ္ဗာန်တရားတွေ့ရတယ်အဲ့ဒီနိဗ္ဗာန်တော့ရောက်သွားတဲ့တရားလည်းကိုယ်တိုင်တွေ့ရတယ်သစ္စာလေးပါးတရားတွေမြတ်စွာဘုရားကိုယ်တိုင်တွေ့ပြီးတော့ဒီတရားဟောထားကြတာပဲငါတို့တို့ဟောခဲ့တာပဲဆိုပြီးတော့အဲဒီလိုမြတ်စွာဘုရားကြီးဂုဏ်တွေပေါ်မြတ်စွာဘုရားကျေးဇူးတင်ပြီးတော့

baraarallwe binye abajohaamadelird a na-achị na-achị ndị ya bụ a odioe o jdazaa uo ajodụamyornalemichegoisima rụachiku ဒါလေးကြည့်ပြီးတော့တရားကျူမနာကောင်းတဲ့အိဗေရတယ်ကိုင်းဆိုဘုဒ္ဓသောဘဂဝါဘောရာယဓမ္မံဒေသေတိဘုဒ္ဓသောဘဂဝါဘောရာယဓမ္မံဒေသေတိသောဘဂဝါမာရောမြာဤ ọ adguweazi tidm ro azari odoesoliamadị yagụ hidili tinyenaomụbụ iri iji ire တာ ဘဂဝန္တံသတ္တောခြင်းရှာဘုမြတ်စွာဘုရားသခင်ကိုအာကျွန်တော်သည်

ပါဏိတဝေရဏီယပညာရှိတို့သည်သာလင်ရောက်ပါပြီအားရောက်နိုင်ပြီနိုင်သောတရားပါပေတကားသစ္စာပြပြီးထားတဲ့ဒီသစ္စာလေးပါးတရားတွေဆိုတာနည်းနည်းတယ်တဲ့ဒါတွေဟာလောကတ attva တွေကြံစားလို့ကတော့ကြံုံတွေကတော့မရောက်ဘူးတဲ့ဘယ်လိုကြံနေနေအဲ့ဒီသစ္စာလေးပါးတရားမရောက်ဘူးတ attva တွေကချမ်းသာချမ်းသာကြောင်း ကြားနေကြတာပါပဲကြားမယ်မဲ့အဲ့ဒီကိုမရောက်ဘူး။အိုရမနာရမသေးရကြားနေကြတာမျက်မှောက်ရင်းနဲ့ကြားမာရေးအသက်ရှည်ရေးကြီးပွားရေးချမ်းသာရေးကြားနေကြတာပဲ။အဲ့ဒါတွေကြားနေပေမဲ့လည်းဒီသစ္စာလေးပါးတရားအမှန်တိုင်းသိတဲ့အမှန်တိုင်းသိဖို့ရကတော့မဖြစ်နိုင်ဘူးသစ္စာလေးပါးတရားအမှန်တိုင်းပြီးမှတကယ်ဥဉ္ဇနာချင်းသိချင်းစိတ်သက်သာနေကိုသိရင်ငြိမ့်သွားမှာအဲ့ဒီရောက်အောင်လို့ကသူတို့ မတွေ့နိုင်မသိနိုင်ဘူးတဲ့ကြာစရုံနဲ့မရောက်နိုင်တဲ့တရားတွေဖြစ်တော့ငါဗျာမှမဟောလို့ရှိရင်ဒီတရားတွေတ attva တွေဘယ်တော့မှသိကြမှာမဟုတ်ဘူးဒီတရားကိုမသိရလို့ရှိရင်သစ္စာလေးပါးတရားမသိရင်ပယ်လေးပါးလည်းပဲမကြခြင်းပဲနဲ့ကြနေကြမှာဘူးသစ္စာလေးပါးသိမှအောက်ထစ်ဆုံးသောတာပန်ဖြစ်ပြီးတော့ပယ်လေးပါးကလွတ်မြောက်မှာအဲဒီတော့သစ္စာလေးပါးတရားမသိရလို့ရှိရင်ပယ်လေးပါးလည်းကြာမြဲကြာနေမယ် biee biariwadi ya didoma ha na adii kabe nye imamuwe ya naaya mb ya na ibanwe ya ụbah ebilem ya gwee raadai owe uwe ya maa jeee aya a jeee a ootuya ụi ya u ya ena eoha

အမှန်တန်သနာစရာကောင်းတဲ့သတ္တဝါတွေပဲလို့ရသော်ပြာမြင်ကရုဏာနဲ့သနာပြီးတော့ဒီတရားတွေဟောတာဟောတဲ့အခါတော့ပညာပညာညာနဲ့ကိုယ်ပိုင်သိတဲ့တရားတွေသိပြီးဟောတာလို့ပညာညာနဲ့ဟောရတာဒီပေဒီကရုဏာရှိသွားတဲ့သနာချင်းရှိရှိပြီးတော့သနာချင်းကရှိဥစွာသနာတဲ့အတွက်ကြောင့်ဟောတော်မယ်လို့ဆင်ခြင်လိုက်တဲ့အခါညာနဲ့တခါတဲ့အမှန်တရားတွေကို ကိုယ်လည်းလူတာတဲ့တရားတွေဟောတာကိုဂုဏစေသွားပညာအပြင်ဟောကြားတော်မူခဲ့ပါပေ၏အဲဒီမြတ်စွာဘုရားဒီကိုပါ၏လို့ဆိုလိုပါတယ်အဲဒါလေးပြည့်ထားပြီးတော့ဒါဘုရားရှိခိုးအကောင်းနေပါပဲအနာကောင်းတဲ့ဘုရားရှိခိုးတွေဒါတွေအထူးအားဖြင့်တော့ယောဂီပုဂ္ဂိုလ်ဘုရားရှိခိုးပဲဒါတရားတွေအထုတ်ပြီးကိုယ်တိုင်တွေ့တာများတွေ့ထားတာလေးတွေနဲ့အာရုံပြုပြီးရှိခိုးရအောင် ကဲဆိုရမယ်တန်တော်ဘောဘဂဝါဓမ္မထာယဓမ္မဒေပေတိတန်တော်ဘောဘဂဝါဓမ္မထာယဓမ္မဒေပေတိဘောဘဂဝါမာရောမြာဤ မာတာကိုဝေယစေဖြစ်တော်မူသောဘုမြတ်စွာဘုရားသည်သောဘဂဝါပထမအပိုက်ကဟိုအနေချီပေးထားတယ်ဒီမှာအတူလေးသူမြတ်စွာဘုရားသည်အဆုံးလေးပြတယ်မြုပ်ထားတယ်လားပေါ်ပြရတယ်လားဟိုသာပိကျမ်းကနေမှနေပြရည်ကြီးတယ်ဆိုတော့အဲဒီလိုပဲစာကြည့်မစိုးလို့ဒီလိုအဆုံးလေးအဆုံးလေးနေတယ်

လူတွေသူသူ့ဘာသာနဲ့သူ့ရနဲ့သူ့တလေးနဲ့သူယဉ်ကျေးမှုတွေရှိတာပေါ်တယ်သူကယဉ်ကျေးမှုတွေမျိုးမျိုးရှိတယ်သူကလည်းသူတော်သူတို့ယဉ်ကျေးတယ်လို့ဆိုကြတာပဲသူကလည်းသူယဉ်ကျေးတယ်လို့ဆိုကြတယ်တော်တယ်မှာအဝုံမှုဘဲနဲ့နေတဲ့ပုဂ္ဂိုလ်တွေကလည်းပဲရှိသေးတယ်အဲ့ဒါတွေအဲ့ဒါတွေကလည်းပဲအဝုံမှုဘဲနေတာသူတို့ယဉ်ကျေးတယ်လို့ထင်တယ်သူတော်ကိုဒါကလည်းတော်တယ်အဝုံမှုတဲ့ပုဂ္ဂိုလ်တွေနဲ့ ဒီဟာဝိုးတဲ့ပုဂ္ဂိုလ်တွေနဲ့မိတ်ဆွေဖြစ်လို့များတခုနဲ့တခုနဲ့တွေ့ကြုံနေလို့ရှိရင်ဘေးကပုဂ္ဂိုလ်တွေကအဝန်းမိုးတဲ့ပုဂ္ဂိုလ်တွေကသူတို့ကကြည့်ကြတယ်ဘဝဒီနဲ့ဖိုးလို့ဖွာလာလာလို့ရှိရင်တဲမရင်ကျေးဘူးဆိုတာပဲသူတို့ကအင်းသူတို့မှသူတို့လိုမှရင်ကျေးတယ်လို့သူတို့လူလူထင်းနေတယ်လို့သာ အဲလိုဘုန်းနိုင်ငံတွေငါကယဉ်ကျေးမှုတွေလည်းရှိကြပါလေအခုအမျိုးမျိုးတွေယဉ်ကျေးမှုတွေတခါလဲအကအပြတွေကိုယ်ကားတွေလည်းရှိတာဒါတွေသူတို့ယဉ်ကျေးမှုခေါ်တာပဲတို့အမြင်မတော်တဲ့ဥစ္စာတွေပါပဲအဲဒါဒါတွေယဉ်ကျေးမှုဒါတွေကတကယ်စစ်စစ်ယဉ်ကျေးမှုတွေမဟုတ်ဘူးသူတို့အလကားသမုတ်ထားတဲ့ယဉ်ကျေးမှုတွေပဲစစ်စစ်ယဉ်ကျေးမှုကတော့ကိုကိလေသာညစ်ကြေးကင်းစင်ဝေးလျက်ယဉ်ကျေးတော်မူပြီးပြီဖြစ်ကိလေသာညစ်ကြေးတွေကင်းမှယဉ်တာ လောဘရှိနေပဲခြင်းမလို့လောဘရှိနေလို့ရှိရင် လောဘကတည်းကလူချင်းနှိမ့်သက်ပြီးတော့လာပြီးကိုအကျိုးအတွက်လူချင်းလာပြီးသူများတွေသေးသေးဘာဖြစ်ဖြစ်ဆိုကိုအကျိုးပြအောင်လုပ်တာပဲသူများတွေမှတခြားပုဂ္ဂိုလ်တွေမဟုတ်ဘူးကိုယ်နဲ့ရင်းချာပုဂ္ဂိုလ်တွေလည်းပဲကိုယ်လိုကိစ္စပြီးအောင်ကတော့ကြတော့ငဲတာမဟုတ်ဘူးအမေဖေးတော့သာသမီကငဲ့ခြင်းမှငဲ့တာသာသမီလည်းမေဖေကငဲ့ခြင်းမှငဲ့တာအဲဒါ

အမှန်ကတော့ဘယ်သူမှမိုက်တာမဟုတ်ကိလေသာတွေကမိုက်နေတာမိုက်တာကတော့ဘာလာဓမ္မပါဏိတာဓမ္မတဲ့ဟောထားတယ်ပြီးတော့မှဘာလာမိုက်မဲကုန်သောဓမ္မတရားတွေသန်နေရှိကုန်ရင်ပါဏိတာလိမ္မာကုန်သောဓမ္မတရားတွေသန်နေရှိကုန်ရင်မိုက်မဲတဲ့တရားတွေစာပါတော့အကုသိုလ်တရားတွေလိမ္မာတဲ့တရားတွေစာပါတော့ကုသိုလ်တရားတွေကုသိုလ်တရားတွေဖြစ်နေရင်အဲ့ဒီပုဂ္ဂိုလ်ဟာလိမ္မာတာပဲ။ အကုသိုလ်တရားတွေဖြစ်နေအဲ့ဒီပုဂ္ဂိုလ်ဟာမိုက်တာပဲသူရင်းတော်ပုဂ္ဂိုလ်ရဲ့လိုရှိတာမဟုတ်ဘူးသူတို့ပဲရှိတာပါပဲကုသိုလ်အကုသိုလ်တွေအကြောင်းပြုပြီးဘာလားလူမိုက်ပဲလို့ခေါ်ရတယ်မာနိတပညာရှိလူလိမ္မာပဲလို့ခေါ်ရတယ်အဲဒါကြောင့်လောဘဒေါသမောဟအစရှိသောကိလေသာတွေတောင်းကြနေလို့ရှိရင်ရိုင်းတာပဲအများကြီးဖြစ်လေလေအများကြီးရိုင်းနေလေပဲအဲနည်းနည်းဖြစ်လို့ရှိရင်သက်သာသွားတာပေါ့ကိလေသာရှင်နေတဲ့ပုဂ္ဂိုလ်နည်းနည်းယဉ်ကျေးသွားတယ်ဆိုတာပေါ့သူက

i ji ggi ya ụ obodo aja waa ayedme ule chiiala e ihe nọ ra g dujichiiiaụ jibụ mra ihnaya aa a eyi gi aụ e chima birigra kpe a ကြံသိရကလည်းပဲစဉ်းစားကြံသိရကလည်းပဲကိလေသာဖြစ်အောင်လည်းယူမှပြီးတော့ပြရတယ်အဲဒီလိုမှပြီးပြရင်တော်တန်တော့သူကကိလေသာတွေကင်းနေတာပေါ့ဒါလည်းတော်တန်ရင်ကြီးနေတာပဲတရားလုံးကိုအားမထုတ်လို့ဘာမှအဆောင်သိမရှိဘူးဆိုရင်အဲ့ဒါရိုင်းတာပဲတရားထုတ်တာတော့တော်တန်တော့သိနေပြီဆိုရင်တော်တော်ရင်ကြီးနေပြီဒီကူလေးတွေမတော်တာလေးဖြစ်လာရင်သိတာပြီးမှတ်လိုက်ကြောက်သွားပြီးမှတော်သွားပြီးတာတော်ရင်ကြီးသွားပြီးတော့ဆိုရတယ်

အဲဆိုသောဘဂဝါမာရုမြာဤသာသာကိုဝေရာစေဖြစ်တော်မူသောဘုမြတ်စွာဘုရားသည်တန်တော်မြင်ကြတွေ့ရာကြံသိရာမှာ ကိလေသာညစ်ကြေး ကြေးအောင်ဆုံးမတယ်ဆိုတာကိုယ်တိုင်းကိုယဉ်ကျေးပြီးမှအတနာမေဝပထမံပတိရူပေနိဝေသယေအထင်ညမနုသာသေးယနာကလေသေးယပါဏိတော်ဓမ္မဝရမှာဩဝါဒပေးတာသူများကိုဆရာလို့ရှိရင်ကိုယ်တိုင်းကယဉ်ကျေးအောင်အားထုတ်ပါဦးတဲ့မြတ်စွာဘုရား အတ္တနာမေဝပထမံပတိဥပေနိဝေတယေအတ္တနာမေဝမိမိကိုယ်ကိုယ်သာလည်းပထမရှိဥသောပတိဥပေသင်္နေလျောလျောက်ပတ်သောယဉ်ကျေးမှုတရား၌နိဝေတယေသွင်းထားရာ၏ခြားထားရာ၏ကိုယ်ကိုယ်လေးကိုယဉ်ကျေးမှုရှိအောင်ပြည့်စုံအောင်ဒါလေးပုံစံသွင်းလိုက်ပါဦးနဲ့ချိုးကြပါစေဦးချိုးကြအောင်ကျင့်လိုက်ပါအောင်အားထုတ်လိုက်ပါအောင်အထအထိုးတော့ သင်္နေရောက်ပါသောယာနချထားပြီးသောနောက်ကာလ၌အင်းညံသူတော်ဘာကိုအနုပါသေးရသွန်သင်ဆုံးမရ၏ကိုကချိုးကြမှာသူဘာကိုသွန်သင်ဆုံးမပါသူများဆရာလုပ်ပါတဲ့ကိုကအချိုးမကြသေးပဲနဲ့သူများဆရာမလုပ်ပါနဲ့တဲ့ကွာဟုတ်တယ်ကိုကအချိုးမကြသေးပဲနဲ့သူကဆရာလုပ်ရင်နေရာကြမှာမဟုတ်ကိုမနေရာမကြပဲနဲ့သူများပဲနေရာကြတယ်မှာတော့ဘုရင်လိုပဲ

အញ្ញံသူတော်အဘောနုသာတေယသွန်နဲ့သုံးမရ၏အဲဒီလိုသုံးမပါနာကိလေသေးယပါဏိတော်ပါဏိတော်ပညာရှိသည်နာကိလေသေးယမိမိကိုယ်မငြင်းနွမ်းစေရအဲကိုကမပြည့်စုံမဲနဲ့သူများသွားသွန်နဲ့သုံးမလို့ရှိရင်တဲ့ကိလေသာတွေနဲ့ငြင်းနွမ်းသွားတတ်တယ်တဲ့လောဘအလိုလိုက်ပြီးတော့ဒေါသလိုလိုက်ပြီးမောဟလိုလိုက်ပြီးမဒေါသတွေပြောမဒေါသတွေလောက် အပြစ်တွေဖြစ်တတ်တယ်တဲ့ဒါကြောင့်မို့ကိုကိုယ်တိုင်ပြည့်စုံပြီးမှမကြပါတဲ့မြတ်စွာဘုရားအဲ့ဒီတိုင်းနဲ့တန်တော်သောဘဂဝါဓမ္မထာဓမ္မလေးစေတီသောဘဂဝါသောဘဂဝါငါတော်မြတ်ရာတာကိုဝေယစီတိတော်မူသောထိုမြတ်စွာဘုရားသည်တန်တော်မြင်ကြတွေ့ရကြံသိရမှကိလေသာငြိချေကင်းစင်ဝေးလျက်ရင်ကြီးတော်မူပြီးသည်ဖြစ်၍ဓမ္မထာယသရဝါများငါတော်အားလည်းအလားတူစွာ

ဘဒ္ဒဝါတွေမိမိလိုပဲယဉ်ကျေးကြပါစေဒီကိလေသာရိုက်စိုက်မှုတွေရှိနေတဲ့ကာလပါလုံးအပယ်လေးပါးလည်းကြရတယ်ဘဝတွေထကာထကာရှိဥဝနာတိအဆင်းရဲဒုက္ခတွေတွေ့နေရတယ်အဲဒီအပယ်ဆင်းရဲသံဃာဝဆင်းရဲတွေမတွေ့ကြပါစေနဲ့ဒီဆင်းရဲတွေကလွတ်မြောက်ပါစေလို့သနာတဲ့ကရုဏာချီးကျူးပြီးတော့တရားဟောတယ်အဲဒီတရားကလည်းတကယ်ယဉ်ကျေးကြောင်းတရားအစစ်မှန်ပဲဘာလဲလို့လဲဆိုကိုယ်တိုင်ကျင့်ပြီးသားတရားကိုတွေ့ကြပြီးဟောတာမဟုတ်ဘူး ိုစေဝါဟာကိုယ်တိုင်စမ်းသပ်ကြည့်လို့ယောဂတကယ်ကြောက်တဲ့ဆေးကိုပေးရင်လားယောဂကြောက်တဲ့ဆေးဆေးမှလို့ဆိုရတာပေါ့နီးမှလို့ဆိုရတာအဲ့ဒါလိုပဲအဲယဉ်ကျေးမှုဖြစ်စေရကိလေသာစိတ်တောက်တွေကင်းပြီးတော့ယဉ်ကိလေသာအရင်စိတ်တောက်တွေကင်းပြီးတကယ်ယဉ်ကျေးမှုဖြစ်စေရတရားနိလမှာတွေမြတ်စွာဘုရားဟောခဲ့ပါတယ်တဲ့ပြီးတော့မြတ်စွာဘုရားတရားဒါသိုးနေရွတ်စွနေညိုကြသိကောင်းတယ်

မထာယဓမ္မံဒေသေတိဘောဘဂဝါမာရောမြာယီအာထာကုဝေယစီဖြစ်တော်မူသောဘုမြတ်စွာဘုရားသည်ဗန္တော်ရာဂသသာ လှုပ်ရှားခြင်းလျက်ငြိမ်သက်ငြိမ်တော်မူပြီးသည်ဖြစ်၍ငြိမ်သက်ဇာကစိတ်တော်တရားတွေကအလှုပ်ရှားတွေပဲတဲ့ဒါတွေမငြိမ်သက်ဘူးပေါ်ဇာကဒေါသမောဟကုသိုလ်ကံအကုသိုလ်ကဒီလိုပြထားပါတယ်ထာကဒါကဇာကဒေါသမောဟကုသိုလ်ကံအကုသိုလ်ကတွေ

ကိလေသာမဖြစ်လို့လည်းညင်သက်တယ်အဲဘဝအသည့်ဖြစ်အောင်ကြိုးပေးနိုင်တဲ့တရားတွေရသော်ပြသနာပြီးတော့ညင်သက်တယ်ဒါကိုဆိုလိုပါတယ်သောဘဂဝါမာရောများဤအာထာကိုဝေယစေဖြစ်တော်မူသော မြတ်စွာဘုရားသည်မန္တောဇာရသသာအလုံးရှားခြင်းလည်းငြိမ့်တဲ့ငြိမ့်တော်မူပြီးပြီဖြစ်၍သမထာယသဝအမြာသာတို့အားလည်း တူစွာငြိမ်သက်ငြိကြပါစေခြင်းကြောင့်ငါဓမ္မံငြိမ်သက်စေယံတရားမှန်ကိုသေသေးတိကရုဏာစေသွာပညာဖြင့်ဟောကြားတော်မူခဲ့ပါပေ၏ ဓမ္မဝန္တံသတ္တောထင်ရှားသောမြတ်စွာဘုရားသခင်ကိုသလံအကျွမ်းနှုတ်သည်ဝန္တာမိယိုရေမြာနောသက်ဟုံမိုး၍ ချဲဖို့မလိုပါဘူးဖြည့်သွားကြအောင်လို့လေးနာမဒိနော ကိုယ်ွယ် တရားကျင့်သုံးတော့ဝိပဿနာညာစင်တိုင်းတဲ့အရိယာမဉာဏ်နဲ့စင်တိုင်းတဲ့ပြီးအလားတဘူရောက်တဲ့အခါမှာဩဃလေးပြသံဃာရေဟိုဘက်ကနိဗ္ဗာန်ကိုရောက်သွားတယ်ဩဃလေးပြသံဃာဩဃလေးပြသွားကာမောကဘောကဒိဋ္ဌောကအဝိဇောကလို့ပါဠိလို၄ခုရှိတယ်ရေရင်ရည်စည်းကြောင်းကြီးတွေပါပဲရည်စည်းကြောင်းကြီးတွေအခုမိုးရင်းခါကာလတွေများမှာပေါ့လေ

ကာမကာမဂုဏ်အာယုန်တွေနှိမ့်သက်ပြီးတော့နေတဲ့လောဘရာဂတိဟူသောတရားကာမောကလို့ခေါ်တယ်ကာမယဉ်ကြီးတဲ့ကာမအာယုန်တွေစီကိုနှိမ့်သက်ပါရပြီးတော့နေတာဒီစည်းကြောင်းကြီးနဲ့လည်းတူပါတယ်သူကလည်းသိဆွဲတာပဲသူကြိုက်မိတဲ့အာယုန်တွေတွေဆွဲနေတယ်ကြိုက်မိတဲ့အာယုန်တွေက စေလေးကြတဲ့ဘုရားစေလေးကိုဆွဲကွန်းကြတဲ့ဘုရားကွန်းဆွဲအဲသမင်းရရာတွေလည်းပဲသူကြိုက်တာတွေရှိတယ်ကြိုက်တဲ့ဟာတွေသူဆွဲနေတယ်အသာတော့လိုပဲအနနေမှလည်းသူကြိုက်တဲ့အနနေသူဆွဲတယ်အပန်းလည်းသူဆွဲတာပဲအစင်းလည်းသူဆွဲတာပဲအတွေ့အထိရေဆိုပြောကြမရှိဘူးသူဆွဲနေတာလေအဲ့ဒါ၆လို့ပြင်လို့မရဘူးလို့ဆိုတာ အဲစေရီစွဲနေတဲ့ပုဂ္ဂိုလ်စေရီချရင်စိတ်တွေကရောက်တော့ကိုယ်ကြိုက်တဲ့ကိုကိုယ်ဖြတ်ရောက်ဒီတင်ဟာလည်းကြိုက်တဲ့ပုဂ္ဂိုလ်မစားဘဲနေမယ်ဆိုရောက်နေတာအသားတွေပါလေကြိုက်တဲ့ပုဂ္ဂိုလ်လည်းအဲဒီအသားတွေမစားပါဘူးဆိုရင်就ရောက်တယ်ဒီတင်ဟာတွေလည်းအကုန်လုံးဒီလိုပဲဆိုဖြတ်လာထားလို့ရှိရင်ဒီကိလေသာရည်ရည်ရှိနေလို့ရှိရင်ဒီကာမရာဂရည်ရည်ရှိနေတယ်ဒီကာမအာယုန်တွေစိတ်ကတည်းကသွားနေတယ်ရောက်လို့ကိုမရနိုင်ဘူးမဖြစ်ပါနဲ့ဆိုလို့လည်းမရဘူး ကာမရည်ကြီးတဲ့အဲ့ဒီရည်ကြီးတဲ့စီးပြီးတော့သွားလို့ရှိရင်ရည်နဲ့ရောက်သွားတော့ရည်ကြီးကြောင့်လည်းပါသွားသလိုပဲကာမရည်နဲ့လိုက်သွားရင်ကာမရည်ရင်တွေကကာမရာကိလေသာတွေတိုက်တွန်းတဲ့အတိုင်းလျှောက်ပြီးတော့လုပ်ရတာကိုဟိုဟာရအောင်လို့ဒီဟာရအောင်လို့နဲ့လျှောက်ပြီးတော့လုပ်တော့မတော်မတရားတွေလုပ်အကုသိုလ်တွေလည်းဖြစ်တာပဲပယ်လေးပါးလည်းကြာသွားနိုင်တယ်ငရဲလည်းကြာသွားနိုင်တယ်ဒီရည်ကြီးကြောင့်ကလည်းရည်ကြီးကြောင့်မဟုတ်ဘူးငရဲလည်းစီးသွားတာပဲ တိရစ္ဆာန်စီလည်းစီးသွားတာပဲသီတာဘုံလည်းစီးသွားတာပဲအကူရကယ်ဘုံလည်းစီးသွားတာပဲအေးသရောင်းတရားလေးတွေအခါရှိနေတဲ့ပုံကိုယ်တွေကြတော့ကုသိုလ်ကောင်းမှုတွေပြုပြန်ရောဒီကာမအာယုန်တွေရအောင်လို့လူဖြစ်ပြီးတော့ချမ်းသာရအောင်ဆိုပြီးတော့ဒါနသီလကုသိုလ်ကောင်းမှုတွေပြုသူများတို့တစ်သေးပြောင်းမင်းဖြစ်အောင်စီစဉ်ဥစ္စာတွေပေါ်မြောက်အောင်ကျွေးရန်ပေါ်မြောက်အောင်ဒါလည်းကုသိုလ်ကောင်းမှုတွေပြုရရင်အဲဒါလူကြီးကိုစီးတာတွေဥစ္စာဒီဒီကြောင့်က

ကာမလောကနေတဲ့ပုဂ္ဂိုလ်တွေသိတင်ကြတာပေါ့လူပြည်လောကနေတဲ့ပုဂ္ဂိုလ်တွေကာမဂုဏ်အာယုန်တွေပါရနှစ်သက်ပြီးတော့ဒါလေးမဖြတ်နိုင်မဲနဲ့ဒါလေးစွဲပြီးတော့နေတဲ့ဥစ္စာကယူစည်းကြောင်းပဲသူကဘဝရည်စည်းကြောင်းနဲ့ကိုယ်ဘဝလေးနဲ့ကိုယ်သာယာနေတာဒိဋ္ဌိရည်စည်းကြောင်းနဲ့ကိုယ်ယူလေးနဲ့ကိုယ်ဒါကတော့ဘုရားဘာသာတွေမှာတော့သိမရှိပါဘူးဒါပေမဲ့လို့သဗ္ဗတဥစေရသက်ကာယရည်ကြီးဆိုတာကတော့တရားမထုတ်သေးလို့ရှိရင်ရှိတတ်တယ်သူကအဲဒါလေးဆွဲလန်းလေးရှိတတ်ပါတယ်ပုဂ္ဂိုလ်သတ္တဝါနေရာချင်း ဒါကြောသာရိပတိတနေတာတော့အတ္တကောင်တွေစွဲလန်းရှိနေတာဒီလိုကလည်းနည်းနည်းပါးပါးရှိပါတယ်ပြီးတော့အဝိဇ္ဇာဆိုတာကတော့နေသဒုက္ခအတ္တမမြဲတာကိုမြဲတဲ့အနေနဲ့သိရကိုချမ်းသာအနေနဲ့ပုဂ္ဂိုလ်သားတာမှုတဲ့သဘောတရားတွေကိုပုဂ္ဂိုလ်သားတာကောင်အနေနဲ့သင်မြင်နေတဲ့ဥစ္စာတွေအဝိဇ္ဇာတွေပဲအဲမယုဖလာအပြင်ရိုးရိုးသိမြင်နေတာတွေဟာအဲ့ဒါတွေများသောအားဖြင့်အဝိဇ္ဇာတွေပဲအဝိဇ္ဇာမဟုတ်ရင်လည်းဝိဇ္ဇာရဲ့နောက်လိုက်ဖြစ်တဲ့ကုသိုလ်တရားတွေဖြစ်နေအဲ့ဒါ အဝိဇ္ဇာရည်ရင်ပဲအဲဒီရည်ရင်ကြီးတွေတဲ့ယူကြောင်းနေတဲ့ပါသွားရင်အပယ်လေးပါးလည်းကြာသွားနိုင်တယ်လူဘဝနာဘဝရောက်ပြီးတော့လည်းဥကျင်နိုင်ရင်ပြင်းချင်းဆိုင်လို့ဆင်းရဲတွေနဲ့တွေ့သွားနိုင်တယ်အဲဒီရည်စည်းကြောင်းရည်ရင်ကြီးလေးခုကိုမြတ်စွာဘုရားလွန်မြောက်သွားပြီတဲ့ဟိုဘက်ကရောက်သွားနိဗ္ဗာန်ရောက်တာကိုဒီဘက်ကကသံဃာဝဆင်းရဲတွေဟိုဘက်ကကနိဗ္ဗာန်အဲကြောင့်ဘောဘဂဝါ ငါတို့အများကြီးအာထာကိုဝေယစိတိတော်မူသောထိုးမြတ်စွာဘုရားသည်တိန်တော်ဩဃလေးပြသံတရားဤဟူမှာကံရောက်နေပါပေါ့အောင်ဥမြောက်တော်မူပြီးသည်ဖြစ်၍လို့ဒီလိုဆိုရတဲ့အဲဒါသုံးပဲဘောဘဂဝါငါတို့အများကြီးအာထာကိုဝေယစိတိတော်မူသောထိုးမြတ်စွာဘုရားသည် na ya, ya ụmụ ọblr anaya ihe ụmụagaya naigbe ga ọhụụ ydmụjiritere n'ahịa adụwaaa adụ ala က်စေရန်တရားမှန်ကိုသေသေးတိကရုဏာရှိသွားပညာအခြင်းဟောကြားတော်မူခဲ့ပါပေ၏ဓမ္မဂုဏ်တံသက်တော်ထင်ရှားဘုရားမြတ်စွာဘုရားသခင်ကို ရိုးသေးမြ

ထာကိုဝေရာစေဖြစ်တော်မူသောဘုရားမြတ်စွာဘုရားသည်ပရိနိဗ္ဗုဒ္ဓကိလေသာခသိအလုံးစုံငြိမ်းပြီးသည်ဖြစ်၍ပရိနိဗ္ဗာန်ယသတ္တဝါများ

ojialamwewari doda edodinsi a azurago oi onami l ခါသိဆင်းရဲခါသိနေငြိမ်ပြီးတော့ငါတို့ငါလိုပဲသာတဝါတွေလည်းဆင်းရဲခါသိကိလေသာခါသိနေငြိမ်ကြပါစေလို့ကရုဏာနဲ့သနာ ပြီးတော့45ဝါကာလပါရမတ်စွာဘုရားနေနာမြူတရားဟောသွားကြတယ်အဲဒီမြတ်စွာဘုရားချီးကိုးပါတယ်လို့အာရုံပြုပြီးချီးကိုးညို့စားလည်းမနာကောင်းပါလေအောက်ကဟာလေးကတော့အမြင်တိုင်းတိုင်း တွေကပြောနေကြအဆုံးမဩဝါဒပါပဲဒါကတော့အထူးအတိတ်ပဲဖွင့်နေကြတော့မလိုပါဘူးအဲ့ဒါလေးသုံးကောက်ဆူရမယ်ပြီးတော့မှဘုညာဘာသာလေးညှို့ဖတ်ပြီးတော့ဗာရုခေါ်ပြီးတော့တရားသိရအပေသေးငြိမ်ခွင်ညာစင်အသင့်ရောက်ပါစေ ဖြစ်ပေါ်လာ냐သိချမ်း

do disala madiago bj di mbinyelamụiridre rara baraallar uwe bieya bajijha tamabesalradị ya maụ ebe di gụrụnasi lụ diyadi hụjirmuwe abai ကာမဂုဏ်တန်တတော်တိစာထိုမြတ်စွာဘုရားသခင်ကိုအာဟာကျွန်ုပ်သည်ဝန္တာမိယိုသည်များတို့လက်အုံမိုး၍ဒီခိုးပူဇော်ပါဤအရှင်ဘုရား သောဘဂဝါဓမ္မထာယဓမ္မံဒေဝေတိသောဘဂဝါငါတော်များယာတာကိုဝေယစီဖြစ်တော်မူသောအထုမြတ်စွာဘုရားသည်တန်တော်မြင်ကြတွေ့ရာကြံသိရာမှအကိလေသာညစ်ကြေးကင်းစင်ဝေးလျက်ရင်ကြီးတော်မူပြီးပြီဖြစ်၍ဓမ္မထာယတတ္တဝါများငါတို့အားလည်းအလားတူစွာကိလေသာညစ်ကြေးကင်းစင်ဝေးလျက်ရင်ကြီးကြပါစေခြင်းကြောင့်ငါ ဓမ္မယဉ်ကျေးစရာတရားမှန်ကိုတည်သေးဒီကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါ၏ကာမဂုဏ်တံသတ္တောတင်ရှားထိုးမြတ်စွာဘုရားကိုအာကျွန်ုပ်သည်ဝန္နာမိရိုသေမြတ်သောလည်းမိုး၍စိခိုးပူဇော်ပါ၏အရှင်မယား

ဓမ္မံငြိမ့်သက်စေရန်တရားမှန်ကိုတေတိတိကရုဏာရှိသွားပညာဖြင့်ဟောကြားတော်မူခဲ့ပါ၏ဓမ္မဝန္တသက်တော်တေပြထိုမြတ်စွာဘုရားသခင်ကိုအာကျွန်ုပ်သည်ဝနာမိယိုသည်မြတ်တို့လက်အုံမိုး၍စိတ်ခိုးပူဇော်ပါ၏အရှင်ဘုရား သေသေးတိသောဘဂဝါငါတော်များယာတာကိုဝေယစေဖြစ်တော်မူသောထိုမြတ်စွာဘုရားသည်ဒိန်တော်ဩဃလေးပြသံတရား၏ဟိုမှာကံရောက်နိဗ္ဗာန်ပအောင်ကူးမြောက်တော်မူပြီးပြီဖြစ်၍တရဏာယသရဝါများငါတို့အားလည်းအလားတူစွာကူးမြောက်ကြပါစေခြင်းအကျိုးဟာ ဓမ္မံကုမြောက်စေရန်တရားမှကိုတေပေဒီကုဏာရှိသွားပညာအပြင်ဟောကြားတော်မူခဲ့ပါ၏ဓမ္မဘုံတတတော်ထေကြထုံမြတ်စွာဘုရားသခင်ကိုအဟာကျွန်ုပ်သည်ဝနာမိယိုရေမြာနိုးလည်းအုံမိုး၍ဒီခိုးပူဇော်ပါ၏အရှင်ဘုရား ပရိနိဗ္ဗုတောဘောဘဂဝါပရိနိဗ္ဗာနာယဓမ္မတေသေတိဘောဘဂဝါငါတော်မြတ်ယာတာကိုဝေယစေတတော်မူသောထိုမြတ်စွာဘုရားသည်ပရိနိဗ္ဗုတောကိလေသာခသိမ့်လုံးစုံငြိမ်းကြည်သည်ဖြစ်၍ပရိနိဗ္ဗာနာယသတ္တဝါများငါတို့အားလည်းအလားတူစွာကိလေသာခသိမ့်ငြိမ်းကြပါစေခြင်းအကျိုးငှာ ဓမ္မံကိလေသာခြင်းယတရားမံကိုတေတေဒီကရုဏာစေသွားပညာအပြင်ဟောကြားတော်မူခဲ့ပါပေ၏ဓမ္မကိုတန်သက်တော်တင်ရှားထိုမြတ်စွာဘုရားသခင်ကိုအဟာကျွန်တော်သည်ဝန္တာမိယိုသည်မြန်တို့လက်အုံမိုး၍ဒီခိုးပူဇော်ပါ၏အရှင်ဘုရား